ထိတ်ကြောင့်ကိုပါတဲ့ကသဗ္ဗယကိရိယာယသံပါတိတိဆိုလေးခုမြောက်တင့်တဲ့လျောက်ပတ်မှုကိုပြုခြင်းဖြစ်စေခြင်းအပြင်ဘာဝနာညာကိုပြီးပြည့်စုံစေနိုင်ပါတယ်ဆိုတဲ့အချက်ပေါ်တယ်အဲ့ဒါပြောမှာပါသဗ္ဗယနဲ့ကိရိယာကိုဒီခုပေါင်းဆက်ထားပါတယ်သဗ္ဗယကို အနုရူပကိရိယာရပဲလို့ဖွင့်ထားပါတယ်တင့်တင့်လျော့ပအရှင်ပြေသောအရှင်ပြေဖို့ကိုပြုခြင်းတင့်တင့်အောင်ပြုခြင်းလျော့ပအောင်ပြုခြင်းအရှင်ပြေအောင်ပြုခြင်းပေါ့လေအဲ့ဒါကခုနှစ်မျိုးတော့ရှိပါတယ်တင့်တင့်လျော့ပတ်တဲ့အရာခုနှစ်မျိုးဆိုတာကတိအာဝဆဆပ်ပါရ နေရာထိုင်ရင်းအစဉ်ပြေမှုနေ့ကောကြရသဗ္ဗာယယဟန်တော်များဆုံးအတွက်စကြက်အစဉ်ပြေမှုဆုံးခံရွာလို့ခေါ်မှာပါသုံးပသသဗ္ဗာယတိတိလျောက်ပါသောစကားတရားစကားကြားနိုင်မှုလေးပုဂ္ဂလသဗ္ဗာယ အတူအထုတ်ပဲပုဂ္ဂိုလ်တွေအားနဲ့အထူးသဖြင့်ကမ္မထမ်းဆရာဘောဒီပုဂ္ဂိုလ်အစဉ်ပြေခုငါဘောဇနသဗ္ဗာယစာဝေတောက်ပဲအစဉ်ပြေခု6ဥတုသဗ္ဗာယအပူအေးမြတ်တအစဉ်ပြေခုနဲ့ဣရိယပဒသဗ္ဗာယတောရထိုင်လျောင်းအရိယဖို့၄မျိုး အဆင်ပြေဘူးတဲ့အဲ့ဒါကိုစပ်ပါရခုနှစ်မျိုးလို့ခေါ်ရတယ်တော့အဆင်ပြေသောခုနှစ်မျိုးသောစပ်ပါရအဆင်ပြေသောတင့်တယ်လျောက်ပါသောပေါ့လေတင့်တယ်လျောက်ပါသောအဆင်ပြေသောအာခုနှစ်မျိုးလို့ဆိုပါမယ်အဲ့ဒီခုနှစ်မျိုးတွေကအာဝဆတ်စပ်ပါရဆိုတာ နေရာထိုင်ခြင်းအဆင်ပြေဖို့ပေါ့။ဒါသူကလည်းပဲအရေးကြီးတာပါပဲ။သမထအထုတ်တဲ့ပုဂ္ဂိုလ်များမိမိစိတ်ထဲမှာမထင်သေးတဲ့အာယုန်မိတ်တွေထင်မလာဘူး။ငါကထင်လက်စာအာယုန်မိတ်တောင်မှမေ့ဖြစ်ပြီးတော့ပြောက်ခွေသွားတယ်ဆို။ဒီလိုဥပဒနာအထုတ်တဲ့ပုဂ္ဂိုလ်များလည်းပဲ မဆွဲပြဲသေးတဲ့တတိလည်းဖြစ်မလာဘူးဆွဲပြဲတဲ့တတိတော်မှတဖြည်းဖြည်းဖြင်းဖြင်းပြီးတော့ပြောက်မတည်ငြိမ်သေးတဲ့စိတ်လည်းပဲတည်ငြိမ်မလာဘူးတည်ငြိမ်လက်စစိတ်လည်းပဲတဖြည်းဖြည်းပြောက်အဲ့ဒီလိုနေရာမျိုးဆိုလို့ရှိရင်တော့ဒါအဆပ်ပါရအစင်မပြေဘူးလို့ဆိုတာပေါ့အဲ့ဒီရဲ့အလျော်ပေါ့လေနေရာဌာနဆိုရင်တော့အဝဇ္ဇဆပ်ပါရဖြစ်ပါလိမ့်မယ်နေရာတိုင်းကြီးအစင်ပြေဘူးလို့ဆိုပါတယ် ဒီတော့ယောဂီကတဏှာတဏှာမှာပေါ့လေတပင်အောင်ဖြစ်စေအဲခဏခြုံနေပဲဖြစ်စေပေါ့လေတောင်ကြောက်တောကြောက်တောဆောက်ပဲဖြစ်စေဆောက်လုပ်ထားတဲ့ကြောက်မှာပဲဖြစ်စေပေါ့၃ရက်၃ရက်နေစမ်းကြည့်ပါ၃ရက်၃ရက်နေစမ်းကြည့်လို့ မထဓမ္မဆိုလို့ရှိရင်အာယုန်နိမိတ်တွေလည်းထင်းလာပြီဥပဒနာယောဂီဆိုလို့ရှိရင်လည်းပဲတတိလည်းပဲထင်းလာပြီတော်တော်လေးမှတ်နိုင်လာပြီစိတ်တွေလည်းတော်တော်တော်တော်လေးကြည်ရလာပြီဆိုလို့ရှိရင်အဲ့ဒီနေရာဟာစပ္ပါယအာဝဆတ်စပ္ပါယဖြစ်ပါလေတဲ့အဲ့ဒီနေရာဆွဆွမြဲမြဲနေပြီးတော့အထုတ်ဖို့ပေါ့ခုဒီတော့စကားရိတ်တာမှာအားလုံး ဒီပရဝံကြီးတစ်ခုလုံးကြောက်လိုက်ကြီးတစ်ခုလုံးခြုံကြည့်မယ်ဆိုရင်အဝဇ္ဇစပ္ပယဖြစ်တယ်လို့ဆိုရမှာပါပဲဒီမျိုးတို့တိကျနေရာဌာနလေးတွေကြည့်လို့ရှိရင်လည်းဖြစ်တယ်လို့ဆိုရမှာပါပဲစူပေါင်းဆိုင်ရာဌာနအခုလိုတရားဌာနမှာကြည့်မယ်ဆိုလို့ရှိရင်လည်းပဲအဆင်ပြေတယ်လို့ဆိုရမှာပါပဲဒီတော့အဝဇ္ဇစပ္ပယဖြစ်ဖြစ်ဆိုတာတော့ စဉ်းစားဖို့တောင်မှမလိုသလောက်ပါပဲအများအားဖြင့်အဝဆဆပ်ပါရအလုံးယောဂီတွေအတွက်တော့ဖြစ်ကြပါပါပဲဥဒ္ဒအလိုဆိုလို့ရှိရင်တော့ဆုံးညာကာရဆိုလူသံစုသံယောသံဒီအတန်လေးကအဲကိလေသာနေရာခန္ဓာဆုံးညာကာရလို့ခေါ်တာပါပဲအခုတခါတော့ ဆုံးညာကာရဖြစ်နေလောက်ပါတယ်ထိုက်တန်လည်းအပြင်အလူတွေကိစ္စရှိလို့လာပြီမလို့အတန်ကြီးကျေကျေတော့မှပြောတာမရှိပါဘူးနော်ဆိုတော့အစာအုပ်လေးတွေပါလေးတွေဆောက်နေတယ်ဆိုတော့မကင်းကောင်းတဲ့အရာလေးရှိတတ်ပါတယ်ဒီတော့ဒါတော့ခေအားရတော့ဒီနေရာဌာနဟာဆုံညာကာရဆိုတော့လေလူတန်စုတာမျိုးကင်းစိတ်တဲ့နေရာလို့ အဲဖြစ်တယ်ဆိုတာတော့ဓမ္မတန်တရားဖြစ်ပါဘူးဖြစ်ဖို့မလိုပါဘူးနေရာဌာနတော့ဆုံညာကာရဖြစ်ပါရဲ့စိတ်ကလည်းပဲဆုံညာကာရဖြစ်မှာဆုံညာကာရဖြစ်တယ်ဆိုတာသန္တจิตတာပေါ့လေသန္တจิตတာဆိုတာအဲຢာကဝင်ပြီးတော့စိတ်လှုပ်ရှားနေလို့ရှိရင်ဒါမငြိမ်ဘူးပေါ့ ဒေါသတွေဝင်ပြီးတော့စိတ်တွေလှုပ်ရှားနေလို့ရှိတာတွေမငြိမ်ဘူးပေါ့အခြားအခြားအညီကြီးတွေဝင်ပြီးတော့လှုပ်ရှားနေလို့ရှိရင်ဒါမငြိမ်ဘူးပေါ့အဲ့ဒီဟာတွေရာဂဒေါသတွေမဝင်ပဲနေလို့ရှိရင်တော့စန္ဒစိတ်တဆိုတာပါလေရာဂဆာရှိတဲ့ကိလေသာတွေလှုပ်ရှားခြင်းရှိပဲနဲ့ငြိမ်သက်တယ်လို့ဆိုတော့သို့တော့သူတို့ကတော့ ဝိပဿနာဘာဝနာအထုတ်တဲ့ပုဂ္ဂိုလ်တွေဖြစ်တိုင်းမှရှိသတိပြုစောင့်မှုအစဉ်ထားကြတာကိုယ်နဲ့ဆိုင်ပြီးတော့လင်ငယ်ပေါ်တဲ့အာယုံချိန်တက်ကဆရာဆိုင်ပြီးတော့အစွမ်းရက်ဆောင်လို့ရှိရင်တော့ထင်ရတာခက်ပါတဲ့စိတ်ကတတိအထင်းချုပ်စောင့်ရှောက်ကင်းပြီဆိုလို့ရှိရင်ညာကဝင်ပြီးတော့လက်လှုပ်ရှားနေတာဒေါသဝင်ပြီးတော့လက်လှုပ်ရှားနေတာပဲလို့ဖြစ်တိုင်းအာယုံဖြစ်ဆဲမှာ စိတ်ဆွမ်းအပြည့်နဲ့ဆွဲပြဲစွာရှုလို့ရှုရရှုရအောင်လေးမှာစိတ်ကလေးစိုက်စိုက်စိုက်စိုက်ကြနေ10မိနစ်ဆိုရင်အချိန်ပေါင်း60 5မိနစ်ဆိုရင်300တနင်္လာနေ့လောက်စိုက်ကြနေလို့ရှိရင်အချိန်ပေါင်း3600ပါလိမ့်ဆိုတော့တစ်ဆက်တည်းရှိအဲညီသက်ဖို့တော့မလွယ်ပါဘူးညီသက်အောင်အဲ့လိုလုပ်နေရတာအထုတ်နေရတာအထုတ်မှနေရာဌာနလူသားစုသားနေကင်းစိတ်တယ်လို့ပေါ့လေ ကိုယ်တွင်းကလည်းပဲစိတ်ကြီးကိစိတ်တာပဲအဲဒါသန္တာစိတ်တာခေါ်တယ်အဲလိုရှုမှတ်ပါမရရင်တော့စိတ်ငြိမ်ရာချင်းကပ်ပြီးတော့ရှုမှတ်ပါမရရင်တော့ယုံနာပိုင်စားတည်လာမယ်ယုံနာကြောင်းကျိုးစက်တွေတည်လာမယ်ကြောင်းကျိုးစက်ဒီပုံမှာဖြစ်ပေါ်ပြီးတော့ခွဲပြောက်သွားပုံမမြဲပုံတည်လာမယ်ဘောလဲပြောက်လည်းဆင်းရဲပုံတည်လာမယ် တတိယပြင်ကိုယ်ထဲမှာအတွေ့အစိုးကြောင့်အလီဆိုးခံဖက်ခံခဲ့ပုံလေးသိလာမယ်။ဒါသူသဘောတိုက်သူဖြစ်နေပုံပေါ့လေအတ္တမပါဘူးအတ္တကင်းပုံဒါကြီးလည်းသိလာမယ်။ဒီနည်းနဲ့ဆက်ရှိသွားလို့ရှိရင်အဖြစ်အပျက်ကိုခတ်သွက်တဲ့ခါလဲမြင်လာတာရိတ်ကလေးပေါ့ရိတ်ကလေးပြော့ခတ်သွက်တဲ့သိလာမယ်။အဲဒီကကြားလို့ရှိရင်အလင်းရောင်ပฏิပတ်တ္တိအစရှိတဲ့တရားရတာတွေပေါ့လေထူးထူးခြားခြားဖြစ်လာတယ် ရတိဆိုတာရတိဆိုတာပျော်မွေ့ခြင်းဆိုတာကာမဂုဏ်နဲ့ပျော်မွေ့ခြင်းကတစ်မျိုးပေါ့ညီကောင်းကြကောင်းနာကောင်းရတာကထိတွေ့ကောင်းနေရရှိပြီးတော့အဲ့ဒါလေးညီကြနာစာထိတွေ့ပြီးတော့ကြည်နုနေတာပေါ့ပြောနေတာအဲ့ဒီပြောကတစ်မျိုးပေါ့အဲ့ဒီပြောတာတကယ်ပြောလို့ထင်မှတ်ပြီးတော့အဲ့ဒီနဲ့အချိန်ကုန်နေလို့ရှိရင်တော့ဘေးတရားပြောတော့တာပါသီလအောင်လည်းပြောတော့တာပါပဲ ခုတရားအပြောတော့ဒီလိုခေါ်ဘူးသူကတော့အဲ့ဒီရဲ့ဆန့်ကျင်ပဲအပြောပြီးခင်းနဲ့အတိခင်းနဲ့အပြောမျိုးဟွန်းသူ့ကိုဂုံပြုထားပါတယ်အမှန်နုစီတဲ့လူကမဂုံချမ်းသာလက်လန်းမမီတဲ့အပြောတဲ့ဒီလောကမှာဆိုလို့ရှိရင်ကာမဂုဏ်ချမ်းသာအကောင်းဆုံးပဲမြင်ရတဲ့အာယုကာမဂုဏ်ကြားရတဲ့အာယုကာမဂုဏ်နားရတဲ့အာယုရှိရချရတဲ့အာယုကာမဂုဏ် စားရတောက်ရတဲ့အာယုကံကိုအထီးအတွေ့အထူးသဖြင့်ဖူမအထီးအတွေ့အာယုကံကိုအကောင်းဆုံးပဲလောကမှာအဲ့ဒီလူကံကိုချမ်းသာလက်လမ်းမဖြစ်ဘူးတဲ့လူကံကိုချမ်းသာတဲ့အစာပေါင်းများစွာသာတယ်လို့ဆိုတာကာမဂုဏ်အပျော်တဲ့တရားအပျော်ကပို့ပြီးတော့အဲပို့ပြီးတော့လေးလိုက်တယ်ပေါ့လေအဲဘေးလွတ်တဲ့အပျော်မျိုးဘေးကွန်းတဲ့အပျော်မျိုးအတိကင်းတဲ့အပျော်မျိုးဖြစ်တယ်လို့ပြောဆိုလိုတာပေါ့ အဲ့ဒါကိုဂုဏ်ပြုထားပါတယ်အမနုစီတဲ့ရတိပြောမှုခြင်းတဲ့အဖြစ်အပျက်ကိုခတ်သက်သက်သိမြင်လာပြီဆိုရင်စိတ်ကောင်းတဲ့အသိဉာဏ်တွေပေါ့လေထူးထူးခြားခြားကြီးဖြစ်လာတော့တာပါပဲအဲ့ဒီစိတ်ကောင်းတဲ့အသိဉာဏ်တိုးတက်လာတဲ့အခါမှာခေတ်စကားနဲ့ပြောလို့ရှိရင်တော့မပြည့်ရနိုင်တဲ့အပျော်မျိုးမပြည့်ရနိုင်တဲ့တမေကောင်းအပျော်မျိုးပေါ့လေအဲ့ဒီအပျော်မျိုးဟာ အရှိန်ဟုန်လေးဖြစ်လာတတ်တယ်လို့ဒီလိုအဆိုရှိပါတယ်ကွာအဲဒါကဘယ်လိုဖြစ်မှလဲဆိုတော့လူသူကိစ္စတဲ့နေရာမှာချင်းကပ်ပြီးတော့ဖြစ်တိုင်းမှရှိသတိပြုစောင့်မှုစင်ထားဆိုတဲ့အတိုင်းဖြစ်တိုင်းအာယုံကိုတယုတ်တည်းနဲ့စိတ်စီဆက်ဆက်ပေါ့လေရှုမှတ်လို့ຢာကဆက်ရှိတဲ့ကိလေသာတွေလှုပ်ရှားမှုရှိပဲနဲ့ငြိမ်သက်ပြီးတော့အတိညာဉ်ကြီးအစစ်အစစ်ဖြစ်ပြီးတော့အထူးသဖြင့် ဝိရိယပြဉာဏ်ပိုင်းတော့ရောက်လာပြီဆိုလို့ရှိရင်အိုးပျော်မှပျော်ပဲတော့စိတ်ပိုင်းရောက်လာလို့ရှိရင်ဒီတော့ကာမဂုဏ်အပျော်တဲ့စာဘုံမြတ်စွာတာလုံးနဲ့အပျော်မျိုးရထားပြီဆိုရင်ကာမဂုဏ်ပြောအထင်ကြီးတော့ဘူးအဲဒီယောဂီဟာရှိဆက်တော့တာပဲနောက်ဘယ်တော့မှမပြန်တော့ဘူးသူကဝိရိယလည်းတော့ကောင်းလာအချိန်လည်းတော်လေးရလာအဲဒီလိုမြတ်စွာဘုရားရဲ့တင့်တော်ရဲ့နေရာဌာနဆိုရင်သုညကာရဆို ရှင်သာရိပုတ္တရာအလိုဆိုလို့ရှိရင်ဒီမင်းချိတ်ပြီးတော့ထိုင်လိုက်လို့ဒူးလက်ကိုပေါ့မိုးရမစဘူးဆိုလို့ရှိရင်တော့အဲ့ဒီနေရာဌာနစပ္ပယဖြစ်ပါတယ်အဝဇစပ္ပယဖြစ်ပါပြီလို့တော့ဒီလိုဆိုပါတယ်ဒါဒါတော့အ ਨੇ ဆုံးပါအခုခေတ်ကတော့အဲ့ဒီလိုတော့မဟုတ်ပါဘူးတထိုင်စားတော့မကပါဘူးတအိတ်စားလည်းမကပါဘူးတစ်ခါလုံးပိုင်းနေတာပေါ့လေဟွန်း အဲတော့အာဝဇကပ္ပယဖြစ်တယ်ဆိုတာတော့အထူးပြောစရာမရှိတော့ပါဘူးဖြစ်တဲ့ယုံနာချုပ်ပြရဧကန်ရှိရပြီဆိုတာဖြစ်တိုင်းဖြစ်တိုင်းသောယုံနာတရားတွေအပြက်ကိုမြင်အောင်ရှုရမှာပေါ့လေတက္ကိစ္စကရိယာလည်းရှိပြီတယုတ်တတိလည်းပဲတရားရဲ့အကျိုးတည်ပြီးတော့မြတ်မြတ်လုံးလုံးတန်ဖိုးထားပြီးတော့လည်းလုပ်ပြီးစိတ်စိတ်ဆက်ဆက်ပေါ့လေဇွဲနေပဲလည်းပဲရှိပြီဝိရိယလည်းရှိပြီဝိရိယအစစ်အစင်းလည်းရှိပြီ နေရာထိုင်ခင်းကလည်းအဆင်ပြေပြီဆိုလို့ရှိရင်အမတ်တရားတစ်ချိန်နဲ့တစ်ချိန်ကောင်းလာတာပဲတတိတရားကောင်းလာတာရိုးရိုးတတိမဟုတ်တော့ဘူးစုပတိတတတိဆိုတာကလည်းအာယုံနဲ့မှတ်စိတ်နဲ့ချက်ကလေးချက်ကလေးကတ်နေတော့တာအာယုံကကတ်နေပြီဆိုလို့ရှိရင်ရှုခွေးတဲ့ခါစိုက်ဆိုင်ပြီးတော့ငြိမ်ပြီးတော့ကြာသွားတဲ့ခဏိကသမားတွေလည်းသိအားကောင်းလာတာပဲအဖြစ်အပျက်ကိုခတ်တွက်တဲ့မြင်လာပြီဆိုတော့ အဲ့ဒီခါမျိုးမှာကုသိုလ်ဘာဝနာပေါ့လေကုသလဘာဝနာဆိုတာပေါ့တန့်ရှင်းတဲ့စိတ်အစဉ်တွေဟာပေါ့လေသိအားကောင်းတာအဲ့ဒါတွေဖြစ်လာတာပါတန့်ရှင်းတဲ့စိတ်အစဉ်တွေအားကောင်းလာတော့ဘုဇင်တရားခုနှစ်ပါးလည်းပဲအဲ့ဒါမှသိပြီးတော့အားကောင်းပါကောင်းလည်းဖြစ်လာတော့တာပါတော့ဟွန်းအဲ့ဒါမှကုသိုလ်ဘာဝနာတရားတွေပေါ့လေအားကောင်းတယ်ဆိုတာ တတ္တတရားတွေလည်းအကောင်းတာတတ္တဆွမ်းအာရုံသိဟုတ်တာပဲသိနေရကြတာပဲဒီတရားတွေကမှအထုတ်ရတာစောစောမြအထုတ်လိုက်ဘယ်လောက်များကောင်းလိုက်မလဲဆိုတာပေါ့လေလက်တွေ့အထုတ်ရတဲ့တရားနိဗ္ဗာန်ကြောင့်လည်းဒီတော့လက်ခံတယ်အထုတ်လို့လည်းအကျိုးတရားတွေရလာတော့လက်ခံတယ်အတည်ပြုတယ်ဆုံးဖြတ်ချက်ချတယ်ဒီတရားကိုခေါ်ထုတ်တော်မူတဲ့မြတ်စွာဘုရားပေါ်မှာလည်းယုံကြည်တယ်တရားတော်တိုင်းရှင်းသုံးကြတဲ့ပုဂ္ဂိုလ်တွေပေါ်မှာလည်းယုံကြည်တယ်ဟုတ် သာသနာတရားလုံးကိုလေဒါလေးသင်ကြီးတဲ့စိတ်ကြီးအရှိန်ဟုန်လေးဖြစ်လာတာအဲဒါစတ္တဗလခေါ်တယ်ယုံကြည်စွာအားတဲ့စိတ်ကြည်ယုံနေမဟုတ်ဘူးယုံလဲယုံလာတာယုံလဲဆိုတာလက်ခံတာအတီးပြီးတာဆုံးဖြတ်ချက်ချတာပါဒီတော့အဲ့ဒီခါမှာအာရတဝိရိယဆိုတာပါအထုလက်ဆရှိပြီးတော့ဝိရိယအရှိကြီးလည်းပဲမြင့်တယ်လာတာပဲပက္ခိတအာရတဝိရိယဆိုတာပက္ခိတဝိရိယ ဝိရိယဟာအောက်လည်းကြာမသွားဘူးကုလမှာလည်းရမနေဘူးအချိန်နဲ့တက်နေတာပါလေအဲ့ဒါအရတဝိရိယဆိုတာပြအဲ့ဒါဝိရိယဗလဆိုတာပါရဲရင်စွန့်ရင်လည်းကောင်းလာတာပါပဲသူကောင်းသလိုစတိဗလဆိုတာသုပတိတသတိလည်းဖြစ်တယ်သတိတရားသိအားကောင်းတာတစ်ချက်မှလည်းလေရှိအချက်ပုံမရဆိုတာပါလေတဏ္ဍာကလည်းသိလာတယ်ကျေပြပြန်လည်းသိလာတယ်တချို့ကလည်းနောက်ကအကြောင်းအရာတွေကမှ မစိစားပဲနဲ့ပြန်ပေါ်တာရှိဘဝဟာရရောမှတစ်ခါတစ်ခါပြန်ပေါ်တတ်ပါတယ်ခန္ဓာလေးအဲဒီလောက်ရှိတတိယလည်းကောင်းတတိဆွမ်းအားလေးတတိဆွမ်းအားကောင်းတော့တမာတိဆွမ်းအားလည်းကောင်းလာတော့ပါပဲ။ပုရိယဆွမ်းအားကောင်းတော့တရားတွေလည်းတက်လာတယ်။တတိဆွမ်းအားကောင်းတော့အမြင်တန်းလာတယ်အမြင်ကျဲလာတယ်။သမာဓိဆွမ်းအားကောင်းတော့အမြင်ထက်လာတယ်။တတ္တဆွမ်းအားကောင်းတော့အမြင်တွေကလည်းတစ်ခါလည်းကြီးရွှင်တွက်လက်လာတာ။မြင်ကြီးလာတာတွက်လက်လာတာ။တိတ်ထူးကြလာတယ်အဲ့ဒါပညာဗလာခေါ်ရတယ်။ အဲဒီတိုင်းမှာထူးခြားတာတော့စိတ်စိတ်ကလေးမှတ်လို့တရားတွေတိုးတက်လာဒီတော့တိုးတက်လာတဲ့တရားကိုဗောလေရော့မသွားစေခြင်းအချိန်ကျမသွားစေခြင်းဟွန်းမတ်တင်လို့ပြီးတော့ကိလေသာတွေဝင်လာပါဘူးဗောလေအဲ့ဒါတွေမသိမြတ်တော့ဘူးရုံးလာတော့တာပဲရှစ်လေးရှစ်လာတော့တာပဲအဲ့ဒါတွေဝင်လာမှလည်းကြောက်လေးကြောက်လာတော့တာပဲအဲ့ဒါဣတိဗလဥဒ္ဓဘဗလဆိုတာပါလေအမှတ်လွတ်မှာဘူး ယွန်းလာတဲ့သဘောဟိရိပလခေါ်တယ်မှတ်တည်ပြပြီးတော့ကိလေသာတွေဝင်လာမှကြောက်တာဥတ္တပပလခေါ်တယ်တော့အမှန်တရားထူးကြတဲ့စွမ်းအားတွေပေါ့လေဒီခါမျိုးမှာအရှိအဟုန်နဲ့ဖြစ်လာတာပါပဲသိအားကောင်းတာပါတော့အားကောင်းတာအဲ့ဒီကစပြီးတော့အရှိမကြတော့ပါဘူးရုပ်ရဘုရားကိုယ်တိုင်လည်းပဲအဲ့ဒီဘာဝနာဗလဒီဘုဇေ9ပါးကိုလည်းဘာဝနာဗလလို့ တည့်ရနေကြထားတာရှိပါတယ်တတကတမဘာဝနာပလနဲ့ထိုအချက်မှာဘာဝနာပလစိတ်ဆွမ်းအားပွားပြီးတော့ယူလို့ရတဲ့စိတ်ဆွမ်းအားစိတ်ဆွမ်းအားဆိုတာဘာပါတော့လဲယာကုသလနာဓမ္မနာအာစီဝနာဘာဝနာပုလိကံဣဒဝဇတိဘာဝနာပလသတ္တပိဟောခြင်းကဘာဝနာပလံတိဘာဝပလံလို့ဒီဆိုတာပါတယ် အခုတရားထုတ်တယ်ဆိုတာကုသိုလ်စိတ်တွေဖြစ်နေတာ။တရှိတဲ့ကုသိုလ်စိတ်အစဉ်တွေပေါ့လေရည်စည်းကြောင်းကြီးလို့ဆိုတာလည်းတွားနေတာ။ရှေ့စိတ်နဲ့နောက်စိတ်ယူတည်တည်လို့လို့ရှိရင်ရှေ့ကုသိုလ်စိတ်နဲ့နောက်ကုသိုလ်စိတ်ကစိတ်ဆက်နေတာ။ကုသိုလ်စိတ်ကြီးပဲတွားနေတာ။အဲ့ဒီကုသိုလ်စိတ်ကြီးပွားအောင်လို့အလုတ်စရတာပေါ့။ဥစားရဆိုတာဝိရိယနဲ့စရတာအကြောင်းရဆက်ရတာပါပဲဒီမှာ။ အဲ့ဒါအာစီဝလာဆိုတာအလုဆတာခေါ်တယ်စထားတဲ့အလုကိုဘာဝနာတိုးတက်ဖို့ရွေးစီရတယ်တိုးဝအောင်ကြီးဝအောင်တေးရကနေပြီးတော့ကြီးထွားတော့အောင်လူရကနေပြီးတော့ရင့်ကျက်သွားပြီးတော့ဘာဝနာခေါ်ပါတယ်အဲ့ဒီလိုအခြေအနေမျိုးရောက်ဖို့ဆိုတာကလုံးဝအိပ်ပျော်ခြင်းချမ်းသာတယ်ကြံတဲ့အချိန်မျိုးမှာစိတ်ဖန်များစွာဘာလို့စိတ်ကနေမလားပြုလုပ်နေရတယ်လေ့လာနေရတယ်အဲ့ဒါဘူလိကမ္မခေါ်ပါတယ်ဘူလိကမ္မလို့ ရှိဥစွာကုသိုလ်စီရရာကိုစခြင်းလက်စကို တိုးတက်ပွားများအောင်ပြုလုပ်ခြင်းတိုးတက်ဖွံ့ဖြိုးစေခြင်းကြီးထွားအောင်ပြုလုပ်ခြင်းချိန်ခံရစွာပြုလုပ်ခြင်းအဲဒီချိန်ခံရစွာပြုလုပ်ကြများတဲ့ခါကျတော့ကုသိုလ်ဘာဝနာစိတ်တွေကအားကောင်းလာတယ်အဲဒီတော့မှဥရိယပြညာပိုင်းရောက်လာပြီဆိုလို့ရှိရင်ဘုဇင်9ပါးရဲ့အဲဒါလည်းအရှိဟုံးနဲ့ဖြစ်လာတာအဲဒါလည်းဘာဝနာဗလာခေါ်တာပါပဲဒီပိုင်းရောက်လာတဲ့ခါမှာခုနပြောသလိုပေါ့ ကြမ်းတမ်းတဲ့ကာတုစရိုက်ဝေဝစီတုစရိုက်တွေဝေးဖို့ပြုဖို့ဝေးလို့ဒီအမှတ်ကလေးလွတ်သွားတာကအဲ့ဒါတော့ကဆက်ဆုပ်တာရုံမုန်းတာချောက်လာအဲ့လောက်ထိဖြစ်လာတာသိစွမ်းအကောင်းလာတာတော့အဲ့ဒီဟိယုတ်တဘစွမ်းအကောင်းတဲ့အတွက်ပို့ပြီးတော့ပြုဆိုင်တယ်ပို့ပြုဆိုင်လေးလေးပို့ပြီးတော့တတိယကောင်းလေးလေးတတိကောင်းလေးလေးတမာတိတွေကလည်းပဲအဲဖြစ်လာလေးတွေတမာတိဖြစ်လာအတိညာလည်းတိုးတက်လာလေးတွေ တစ်ခုနဲ့တစ်ခုအားပြုပြီးတော့ပါလေအရှိန်အဟုန်နဲ့ဖြစ်လာတာအဲဒီခါကျလို့ရှိရင်ဗလဆိုတာဟာဆန့်ကျင်ဘက်និဝရဏတရားတွေမလှုပ်ချောက်ချနိုင်တော့ဘူး။ကင်လှုပ်လို့မလှုပ်တော့ဘူးဒါဆိုလို့တော့တော်တော်ခိုင်သွားပြီဆိုတဲ့အတိတ်ပဲပေါ့။အဲဒီတရားတွေအလှောင်းမှုလည်းမခံရတော့ကိုယ်ကသာလှောင်းမှုတော့အဲဒါပဲအဲဒီလိုဖြစ်လာတယ်လို့ဆိုရတယ်ထမ။အဲဒါတော့ဗလဆိုတဲ့အတိတ်ပဲကိုစံကံများဖွင့်ထားပါတယ်။ဘုရားသဗ္ဗာယဆိုတာတော့ ုန်းကြီးတို့ရဟန်းတော်များနဲ့တာပြီးတော့ဆိုင်ပါတယ်ကျွေးစကြက်လောစကြက်ဆိုတာမျိုးလိုပေါ့လေဘုန်းကြီးတို့ရဲ့ရဟန်းတော်များရဲ့စကြက်ဆိုတာဆုံးခံရတာပဲမိမိနေရာကြောက်တိုင်းနဲ့ဆုံးခံရနဲ့မနီးမဝေးပေါ့လေနိုင်အနည်းငယ်တွင်းမှာတဘာသာဆုံးရနိုင်တော့အောင်ဟိုခေတ်ကတော့တဘာသာဆုံးကိုယ့်အကိုခံစားပြီးကိုယ့်အကိုတင့်တော်တဲ့နေရာမှာစားကြတာများပါတယ်ကွာ။ဒါလို့ဆိုရှိပါတယ်ကွာ။အဲဒီမှာတော့ဆုံးခံစားတဲ့ပုဂ္ဂိုလ်တွေ မပင်မမဟုတ်ဘူးယောဂမျိုးသမီးတွေကတော့ဘုန်းကြီးတို့သွားကြောင်းကပဲဖန်တီးပြတယ်ဆိုတော့အဲ့ဒါကြီးအထူးပြောဖို့မလိုပါဘူးဒါကောကျရစပ်ပါရတော့အလိုလိုပြည့်စုံပြီးသားလို့ဆိုတာပါပဲတတိယတော့ဗသစပ်ပါရဗသစပ်ပါရဆိုတာကျန်ကမြတ်မှာဖွင့်ထားတာတော့စပ်ပါရဓမ္မဆောနာလို့ခေါ်ပါတယ်သိတော်တဲ့တရားကြားနာခြင်းသိတော်တဲ့တရားကြားနာခြင်းဆိုမသိတော်တဲ့တရားတော့ မကြားနာရဘူးမသိတော့တဲ့စကားမပြောရဘူးဆိုတဲ့အဓိပ္ပာယ်ပေါ့။ဘာဖြစ်လို့လဲဆိုတော့တကယ်တရားလူတရားမြတ်တွေရအောင်လို့ရည်ချက်နဲ့အထောက်နေကြတာပေါ့။အနည်းဆုံးတစ်မက်ဖို့ရအောင်ပေါ့လေ။အဲဒီလိုမက်ဖို့မှဖီလာကန့်လန့်ဖြစ်တဲ့တိဆန္ဒကထာဆိုတာပေါ့လေ။ယဇကယေဝဇကဈေးစကားပေါ့လေ။စိတ်စကားတတ်နိုင်ဆုံးလောကီနဲ့ဆက်တဲ့တရားစကားမျိုးတွေကိုတော့ရှောင်ရှားရတယ်ကော။အဲဒါကြီးရှောင်ရှားလိုက်လို့ရှိရင်တရားနဲ့ဆက်တာပေါ့လေ။ အထုတ်ခုနဲ့စတဲ့တရားစကားတွေနားကြရတယ်ပြောစရာရှိလို့ရှိရင်လည်းတရားနဲ့ပတ်သက်တဲ့ဟာတွေပြောနေပါတယ်ဒီကတော့သို့တော့ဒါလည်းပဲပမာဏယုတ်တာအကန့်အတိုင်းတာရှင်းရမယ်အကန့်အတိုင်းတာရှင်းရမယ်အင်းအချိန်ကုန်ခါပြီးတော့တရားကြောင့်ကြီးလျှောက်ပြောနေလို့ရှိရင်အထုတ်ချိန်ကြီးလဲကုန်တာအင်းအဲဒီလိုဆိုပါတယ်ခွန်ကြီးတို့တရားထုတ်တဲ့ယောဂီပုဂ္ဂိုလ်များတူနဲ့တူစုံကြည့်ပြီဆိုလို့ရှိရင် ဓမ္မီဝကထာဆိုတာပါတရားနဲ့စတဲ့ဇာကတော့ပြောနေပါလေတရားနဲ့စတဲ့ဇာဆိုတာကတော့အခုတတိပ္ပံဘာဝနာယောဂီတွေဆိုတတိပ္ပံအကြောင်းပြောနေပါတယ်အချိန်ချင်းလည်းပဲဆွေးနွေးနေပါတယ်အထူးသဖြင့်တော့ကမ္မထမ်းဆရာနဲ့တော့ပြောရပါတယ်နော်ဟုတ်ဒါလည်းအတိုင်းအတာနဲ့ပဲအချိန်ချင်းဆွေးနွေးဆွေးနွေးခင်ကြပြီဆိုလို့ရှိရင်တော့ ပြီးတော့အပိစ္ဆကထာရောက်ရဲရောက်ရဲတဲ့စကားမျိုးအာတင့်နေတဲ့စကားအလိုနေတဲ့စကားမျိုးတင့်နေရောက်ရဲတဲ့စကားမျိုးကိလေသာအပေါ်မှာကိစိတ်တဲ့စကားမျိုးဒါတော့ရောရောနှောနှောရှိပဲနဲ့တတိတတနေလို့ရရှိတဲ့စကားမျိုးအခုလိုလုံလဝရိယစိတ်ထုတ်အားထုတ်လို့ရှိရင်တရားဒုတိယမြတ်ဒီရတယ်ဆိုတဲ့အကြောင်း ကိုရနဲ့ဆက်တဲ့စကားသီလနဲ့ဆက်တဲ့စကားသမာဓိနဲ့ဆက်တဲ့စကားပညာနဲ့ဆက်တဲ့စကားသုဘုဒ္ဓိသီလသမာဓိပညာအကျင့်တရားတွေအထုတ်ခြင်းရောက်လုံရောက်မှုနဲ့ပတ်သက်တဲ့စကားငုတ်တိညာနာတသနာဆိုတာပါလေလုံရောက်ပြီလို့သိရတဲ့အသိဉာဏ်ဖြစ်ဖို့စကားပါလေဒီမှာကထာဝတ္ထု7ပါးခေါ်ပါတယ်ဒီမှာအဲဒီစကားမျိုးတွေပြောနေပါတယ်ဒါလည်းပဲပမာဏယုတ်တအတိုင်းတာရှိရမယ်ဒါလည်းအချိန်ကုန်ပါရအောင်အထုတ်တဲ့အချိန်ဥစားပြရမှာပါလေဒီလိုဆိုလိုပါတယ် အဲ့ဒါတော့ဖြန်းပြောလိုက်တာပါမမလို့အဲအဲ့ဒီအချိန်ကလည်းကြံတဲ့အချိန်ကြီးအများကြီးပါပဲအဲ့ဒီကြံတဲ့အချိန်တော့ဘာလုပ်ရမလဲဆိုအရိယောတုဟိပါဝောစိတ်စိတ်နေရတယ်တုဟိပါဝောဆိုအကထနာလို့ဖွင့်တာပါလေစကားမပြောခြင်းစကားပြောပြတဲ့တက်နေတာတော့အစိတ္တမမြင်ပါဘူးဟုတ်အဲ့တော့အစိတ္တမြင်မြင်နဲ့စကားမပြောနေခြင်းဆိုတာကတော့ သမထဘာဝနာဘူတံလို့ဖွင့်ထားပါတယ်ဒီရောရှုရအောင်လေးမှာစိတ်ကလေးစိုက်ကြတယ်ဘုရားလည်းကြောင်းရဆိုင်ပြီးတော့ဆွေးမြေ့စွာရှုလို့ရှုအောင်မှာစိတ်ကလေးစူးစီးပေးရတယ်အဲဒါသမထခေါ်ပါတယ်အဲဒါတွေဖြစ်လာလို့ရှိရင်ဝိပဿနာဉာဏ်တွေဖြစ်လာတာပါပဲဒီမှာဒီအမြဲပြရှုမှတ်ပြီးတော့တိတိနေတာဒါမှတန်ရှင်းတဲ့အရိယခေါ်ပါတယ်အရိယဆိုတာကဝိသုဒ္ဓပရိသုဒ္ဓစေခြင်းလည်းခေါ်တယ် စင်ကြယ်လို့ရှိရင်ဒါဥတ္တမစင်တမြင့်လာပဲအဲ့ဒါလို့စင်ကြယ်မြင့်မြတ်တဲ့နေခြင်းလို့ခေါ်တယ်တော့အဲ့ဒါကိုပဲ Nobel Science ခေါ်ပါတယ်အကျိုးကတော့ Science Science ဖြစ်လို့ရှိရင်တော့ဒါကောက်တာပဲဆိုပြီးတော့ဟုတ်ပါဘူး Science ဖြစ်တဲ့ကောက်တာမဟုတ်ပါဘူးဖြူစင်မြင့်မြတ်တဲ့အဲစကားမပြောခြင်းမှာဖြူစင်မြင့်မြတ်တဲ့ဆိုတာအမြဲပြရှိမှပြီးတော့သိနေမှာဒါမှဖြူစင်မြင့်မြတ်တဲ့ခေါ်ပါတယ်တော့အတိတ်ကောက်ကြည့်ရလွဲကြပါတယ်တော့စကားပြောနေခြင်းကောက်နေဆိုတာပေါ့ ရောပဲနေတာဟုတ်တယ်ဟုတ်တောက်စေးစားမြောက်စေးစားစေးစားနေလို့ဒီကိလေသာတွေစေးစားနေညစ်ပတ်နေတာပါတော့တိတ်မထူပါဘူးဒါတော့စကားမပြောတာတခုပါပဲမှတ်နေမှဒါပါရုပ်ရောရောလေးရှိမှတ်နေမှဒါမှအဲ့ဒီကတူနေပါတော့ခေါ်ပါလားပတ်သက်ဆက်ပိုင်းအပြီးတော့ပဲဒီဒါပဲတော့ကြောင်းနောက်နေ့ကျရင်ဆက်ပြောပါ